အပိုင်းငါတေခပฏิပဒါဘုရားမြတ်စွာရဲ့သာသနာတော်မှာတရားဥတရားမြတ်ရဖို့ရချင်းချက်ကြုတ်ကိုအထုတ်နေကြတဲ့ပုဂ္ဂိုလ်ရဲ့တွားရမဲ့လမ်းကြောင်းချင်းရမဲ့အကျင့်ပฏิပဒါတေခပုဂ္ဂိုလ်ရဲ့ ကျင့်ရမယ်အကျင့်ကိုရှင်နန္ဒမထေရမြတ်ဟောခဲ့တာဒီနေ့အပိုင်း၅ကစတင်ပြီးတော့ရှင်းပြရှင်နန္ဒမထေရမြတ်ဟောတော့ကတော့ပါဠိဘာသာနဲ့ဟောတော်တာအဲ့ဒီပါဠိဘာသာကိုမြန်မာပြန်ရုံနဲ့က အတိပ္ပယ်မပြည့်စုံလို့မပြည့်စုံဘူးဆိုတာနိုင်မသားတဲ့ပုဂ္ဂိုလ်တွေဖို့ ပြည့်စုံမှာမဟုတ်သည့်အတွက်ကြောင့်ရှင်းလင်းဟောပြရတဲ့အခါမှာအပိုင်း၅အထိအောင်အခုရောက်ရှိလာပြီပေါ့ရရှင်နနာမာတိကချပြီးတော့ဟောတဲ့အခါမှာနမတိကသီလနမနိကဣန္ဒြိယေတုဂௌဒတော်ရနမ၃ကဘောဇနိမတ္တညုတနမ၄ကသာဂရိယတုယောဂါလို့ နံပါတ်5ကတတ္တတတ္တမလို့ဆိုရဲသူတော်ကောင်းတရား9ပါးလို့သူတော်ကောင်းတရား9ပါးကို အရင်ဘက်က3မျိုးရှင်းလင်းပြီးတော့ပြခဲ့ပြီအခုဒီဘက်ကြံတဲ့သူတော်ကောင်းတရားတွေအကြောင်းကိုဆက်လက်ပြီးတော့ရှင်းပြကြရအောင်သူတော်ကောင်းတရားလို့ဆိုရဲ ဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမိမိတို့ရဲ့အသိဉာဏ်ကိုအစင်မြင့်မှုတဲ့ဒီရင်ချင်းတွေကမရှိမဖြစ်ဘူးဒါကြောင့်မို့အရေးကြီးဆုံးကဒီချင်းတွေကိုမြင့်တင်ပေးဖို့လိုအပ်တာပေါ့တမာအပြင်ကြည့်မယ်ဆိုရင်အရင်ချင်းနဲ့တည့်ရတာဖြစ်လို့တမာအပြင်ကြည့်မယ်ဆိုရင်ဒီတရားတို့ငါမှလည်းရှိနေတာပဲ ဟိရိဥတ္တပငါမှလည်းရှိနေတာပဲဘောဓုတ္တဆိုတာလည်းငါမှရှိနေတာပဲလုံလဝိရိယဆိုတာလည်းရှိနေတာပဲတတိပညာဆိုတာလည်းရှိနေတာပဲလို့သမာဓိကြည့်မယ်ဆိုရင်တော့အဲ့လိုမြင်ကောင်းမြင်လိုက်မယ်သို့တော့ဒါတွေကရဟနာဖြစ်သည့်ထီအောင်ရတ္တပဲရတ္တဖို့ပေါ့ရောက်နိုင်တဲ့ အဆင့်ရောက်တဲ့ထီအောင်မြင့်တင်ပေးဖို့လိုအပ်တယ်ပေါ့အဲ့ဒါကိုပြောတာတရားတိုင်းတရားတိုင်းမှာ level တို့ degree တို့ဆိုတာရှိတယ်ဒီတရားတွေပဲအဆင့်မြင့်ပေးရမယ်အဲ့တော့သောတပန်ဖြစ်ဖို့လဲဝိပဿနာတရားအထောက်တာပဲတဂရကံဖြစ်ဖို့လဲဝိပဿနာတရားပဲအနာကံဖြစ်ဖို့လဲဝိပဿနာနဲ့သွားရမှာပဲယဟနာဖြစ်ရင်လည်းပဲယဟနာဖြစ်ဖို့လဲဝိပဿနာနဲ့ပဲသွားသို့တော့အဲ့ဒီဝိပဿနာတွေဟာ သောတပန်ရဲ့ဝိပဿနာသကရာကံရဲ့ဝိပဿနာစသည်ဖြင့်ဒီဝိပဿနာဆိုရက်ကျင့်စဉ်အပြင်တူတော်လည်းပဲ level နဲ့ degree အဆင့်ချင်းကြတော့ကွာခြားတယ်လို့သူတို့ပြောအဲ့တော့အနာဂတ်ပုဂ္ဂိုလ်ကြည့်ပြီးယဟနာဖြစ်လောက်တဲ့ဝိပဿနာကြတော့သူကအဆင့်မြင့်ဆုံးဝိပဿနာပဲဖြစ်တယ် သောတပန်ရဲ့ဝိပဿနာနဲ့ကျင့်စဉ်တူတော်လည်းပဲသောတပန်ရဲ့ဝိပဿနာကနုနေသေးတယ်လို့ပဲပြောတော့သူ့အဆင့်နဲ့သူသွားတယ်ဒါကြောင့်မို့သူတော်ကောင်းတရားခုနှစ်ပါးဟာတမားဖြင့်ရှိနေတယ်လို့ယူဆကြရတော့လည်းပဲကိုယ်ပြဌာန်းမှုတွေရှိတယ်ဆိုတာကိုတတိထားဖို့နော် ပုရုဇဉ်တယောက်မှရှိတဲ့တဏ္ဍာနဲ့သောတပန်ပုဂ္ဂိုလ်မှရှိတဲ့တဏ္ဍာအကျင့်ကမတူဘူးအဲ့ဒီပြချမ်းသာမှုလေးတွေရှိတယ်အဲ့တော့ဒါတွေကိုဆင့်မြင့်ပြရမယ်တော့ကောင်းပြီတဏ္ဍာဆိုတာပြောခဲ့ပြီတဏ္ဍာရှိသူတဏ္ဍာဆိုတာဘလို့ဟာခေါ်တယ်ဆိုတာရှင်းပြခဲ့ပြီဟိရိနဲ့ဩတ္တပအကြောင်းကိုလည်းပဲရှင်းနေပြောဆိုခဲ့ပြီးပြီ အခုဒီကနေ့ဘဟုတ်တုတဆိုတဲ့လေးခုမြောက်အယိချင်းတရားအကြောင်းကိုရှင်းပြအောင်ပူရင်းမှာရှင်အနန္ဒာကဘဟုတ်တုတရှိတယ်ဆိုတာဘယ်လိုဟာ ခေါ်တယ်လဲဆိုပြီးဘဟုတ်တုတော်ဟောတိတုတတရောတုတတန်နိရှေဟောတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာတချို့က ပြောဆိုတတ်တယ်စာမလို့ဘူးလို့တရားမလို့ဘူးတရားပဲအထောက်အောင်ပဲတရားနာစရာမလို့ဘူးလို့ဒီလိုပြောတဲ့နေကြားဦးတယ်ပေါ့နော်စာမလို့ရဘူးစာမရှိရဘူးစာရှိနေစာခန်းနေတယ်တို့ပါတော့တော့အဲ့ဒီပြောဆိုမှုတွေကတော့မှန်ကန်မှုမရှိတော့မရှိဘူးအဲ့ဒီမှာအရိယပုဂ္ဂိုလ်တွေ တိခပုဂ္ဂိုလ်တွေကျင့်မယ်ကျင့်စဉ်ထဲမှာဘဟုတုတ္တဆိုတာဘဟုတုတ္တဆိုတာဘဟုကများတယ်တုတ္တကကြားနာအပ်တဲ့တရားကြားတယ်ဆိုတာနာကကြားရုံကြားတာမဟုတ်နာယုံနာထားတာမဟုတ်သင်ယူထားတာလို့ဆိုလို့တယ်ဒါမို့ဘောဓုဒကိုတခါတလေပြန်လို့ရှင်ဘောဓုဒရှိတဲ့ပုဂ္ဂိုလ်ဆိုရင် great planet ဆိုပြန် အများကြီးတင်ထားတယ်ပုဂ္ဂိုလ်အများကြီးတင်ထားတယ်ပုဂ္ဂိုလ်တင်ထားရမယ်သူကတင်ရမယ်အကြောင်းအရာတစ်ခုကိုစာတွေ့ကြည်ကြည်ညက်ညက်တင်ထားတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်စာတွေ့ရှိနေစာခန်းနေတယ်လို့ပြောတဲ့လူကပြောသေးတယ်စာခန်းတာမဟုတ်ပါဘူးစာကြောင့်ဖြစ်ပေါ်နေတဲ့မာနကသာခံခံမှာပါစာကတော့မခံနော် အဲ့ဒါလေးတွေကိုတတိထားဖို့လိုတယ်ပေါ့ဘောဓုတရှိကိုရှိရမယ်တုတ္တဆိုတာမြတ်စွာဘုရားဟောတဲ့တရားဓမ္မတွေအဲ့ဒါတွေကိုအများကြီးသင်ယူထားရမယ်။အများကြီးဆိုတာကိုယ်အတိုင်းတာရပါဘူး။ရှင်နန္ဒာတို့လိုပုဂ္ဂိုလ်မျိုးကြတော့ပိဋကတ်သုံးပုံလုံးသင်ထားတဲ့ပုဂ္ဂိုလ်ပဲ။ဘောဓုတ္တရှိတဲ့နေရာမှာတော့ရရှင်နန္ဒာလိုပုဂ္ဂိုလ်မျိုးလို ကိုတတ်နိုင်တဲ့အတိုင်းအတာအရဘ ਹੁ တုတ္တတရားတွေကိုအများကြီးသင်ထားမယ်သင်ယုံမဲလာတုတ္တဆိုတဲ့စကားတိုက်ရိုက်ပြောမယ်ဆိုလို့ရှင်သူကနားထောင်ထားတာနားထောင်ထားတယ်ဆိုတာနားထောင်ယုံပဲလားနားထောင်တယ်ဆိုတာသင်ယူခြင်းပဲရှေးခေတ်က သင်နေဆိုတာနာယူပြီးတော့သင်ရတာခဏခင်မှာစာအုပ်တွေဖတ်သင်တာတို့စာနဲ့မှတ်တာတို့ဖြစ်လာတာနော်ရှေးခေတ်ကတော့အားဆိုင်ပြီးတော့စကလုံးတွေကိုမှတ်ရတာဒါမို့နားနဲ့သင်တယ်ပေါ့ရှေးခေတ်ကတော့နားထောင်ပြီးတော့ပီရိယာထဲမှာနားနဲ့မျက်စိပညာသင်မှုအတွက်နားနဲ့မျက်စိဆွဲထည့်မယ်နားကိုအဓိကထား အော်နားထောင်ပြီးတော့သေချာသင်ထားတယ်သင်ထားရုံပဲမဟုတ်သေးဘူးတုတတရောကိုသင်ထားတဲ့အချက်လက်တွေကိုရှင်နဲ့နှလုံးထဲမှာမှတ်သားထားတယ်ဆွေဆွေမြေမြေမှတ်သားထားတယ်တုတတန်လေးစယောမှတ်သားထားတာတခါတလေရှိရမှန်နောက်ကပျောက်သွားတတ်တယ်အဲ့လိုမဟုတ်ဘူးကိုမှတ်သားထားတာတွေအကုန်လုံး စုစုစည်းစည်းအားလုံးရှိတယ်ရှင်နန္ဒ30စကလုံးမှာကျူးစားဘောဓုတ္တအများကြီးတင်ထားတယ်တုဒ္ဒတရတင်ထားသမျှမှတ်ထားတယ်တုဒ္ဒသန္နေရှယမှတ်ထားသမျှဟာစုဆောင်ပြီးသားရှိနေတယ်ယင်တဲ့နှလုံးထဲမှာဒီလိုဆိုလို့တယ်နော်အဲ့လိုရေးချင်းရှိရမယ်တဲ့အဲ့တော့ဘာတွေတင်တာတော့လို့ဆိုတော့နောက်ကဆက်ပြ ရှေတိဓမ္မာအာရိကလျာဏမစ္စေကလျာဏပရိယောဒနာကလျာဏမြတ်စွာဘုရား ဟောတဲ့တရားတွေဟာဒီအကြောင်းအရာတစ်ခုဟာစတဲ့ညင်ဏိဒံအလယ်မှာသာသာအဆုံးမဏိကုံအဲ့လိုလဲယူလို့ရတယ်ချင်းစင်နဲ့ပတ်သက်ပြီးပြောမယ်ဆိုရင်အာရိကလျာဏအစအကောင်းတယ် မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေမှာအစဆိုတာဘာလို့သီလသီလအစပြောတာသီလအာ သာသနာတအာတိချင်းစစ်နဲ့ပြောမယ်ဆိုရင်သီလသည်ပထမပဲဟောပြောမှုအစဉ်နဲ့ပြောရင်လည်းသီလအစဟောတာတော့မအာတိကလျာဏအစလည်းကောင်းတယ်ဘာပြစ်မှမရှိဘူးအလဲမှာသမာဓိလဲမှာလည်းကောင်းတယ်ပြည့်စုံတယ် ကောင်းတယ်ဆိုတာပြည့်ပြည့်စုံတာကိုပြောတာချွင်းချက်မရှိတာပရိယောသနာကလေးကအဆုံးမကောင်းတယ်ဆိုတာအသိပညာအမြင့်ဆုံးအဲ့တော့သီလသမာဓိပညာသုံးမျိုးစလုံးပြည့်ပြည့်စုံစုံရှိတယ်ပြောစရာမရှိတော့ကောင်းမွန်တဲ့တရားတွေဖြစ်တယ် အတိပ္ပယ်တော့မျိုးစုံဖွင့်နေရှိတယ်နောက်တစ်ခုကဘာတော့ဆိုရင်တတ္ထာအနေအတိပ္ပယ်နဲ့ပြည့်စုံတယ်တပြင်းစနာသုံးနှုံးထားတဲ့စကလုံးတွေနဲ့လည်းပြည့်စုံတယ်အဲ့တော့စကလုံးနဲ့ပြည့်စုံရမယ်သုံးလိုက်တဲ့စကလုံးတွေကလည်းအနေအတိပ္ပယ်ရှိတာဖြစ်ရမယ်လူရဲ့ဘာသာစကားမှာ မပြည့်မစုံပြောတာမျိုးမဟုတ်ပဲねပြည့်ပြည့်စုံစုံလို့ဒီလိုအဓိပ္ပာယ်ရတယ်ပေါ့အဓိပ္ပာယ်ကလည်းအလွန်ပြည့်စုံတယ်စကလုံးသုံးလုံးထားတဲ့စကလုံးတွေကလည်းမတမပြည့်စုံတယ်ကေဝလပရိပုံဏပရိတုဒ္ဓံဗြဟ္မစရိယအဘိဝဒန္တိအနှစ်ချုပ်လိုက်မယ်ဆိုရင်တော့မဂ္ဂင်၈ပါးဆိုတဲ့အကျင့်ကိုဖွင့်ဆိုတာပဲဖြစ်တယ် မြတ်စွာဘုရားဟောတဲ့တရားတော်တွေကမဂ္ဂင်၈ပါးအကျင့်တရားကိုဖွင့်ဆိုတာပဲဖြစ်တယ်အဲ့တော့ဖွင့်ဆိုတဲ့အခါမှာကေဝလပြိပုံနာတယ်ကေဝလဆိုတော့အလုံးပြိပုံနာဆိုတာပြည့်စုံဖယ်ဘက်ကမှမလို့လုံးဝပြည့်စုံတယ်ပရိသုဒ္ဓဒီထဲမှာအမှားအယွင်းကင်းစင်တာပရိသုဒ္ဓဘာမှအမှားအယွင်းမရှိဘူးတခုမှချိုးရင်ချက်မရှိဘူးဒီလှုပ်ဆောင်ရတဲ့ ပေးထားတဲ့ guideline ဟာနိဗ္ဗာန်ရဖို့အတွက်ဘယ်ဟာမှ ချွေရင်ချက်မရှိဘူးအလုံးဟာပြည့်ဝပြည့်စုံနေတယ်ဘယ်ဟာမှလိုလေသေးမရှိဘူးလို့သူတို့ဆိုလို့ပရိသုတ်တံဗြဟ္မစရိယမြတ်သောအကျင့်မြတ်သောအကျင့်ဆိုတာမြင့်မြတ်တဲ့အဖြစ်ကိုရောက်စေတဲ့အကျင့်သို့မဟုတ်မြင့်မြတ်တဲ့ပုဂ္ဂိုလ်ရဲ့အကျင့်ရိယသူတော်စင်ရဲ့အကျင့်အဲ့ဒီကျင့်စဉ်ကို ဖွင့်ဆိုထားတဲ့ တရားတွေနဲ့ပတ်သက်ပြီးတော့ဘောဓုကရှိရမယ်မှတ်သားထားရမယ်ဒါရှင်းနန္ဒပြောတဲ့အထိပ္ပယ်ပါဠိတော်ဒါကြောင့်မို့ဝိသုဒ္ဓိမဲ့မှာကြတော့ဘယ်လိုပြောတော့ဆိုအေးတရားထုတ်တော့မယ်ဆိုရင်ပညာဘူမိလို့ခေါ်တဲ့ဝိပဿနာပညာရဲ့လေ့လာရမယ့်အချက်လက်တွေကို အလုံးလေးတာပါအလို့ပြောတာတရားထုတ်တော့မယ်ဆိုရင်အဲ့ဒါဒီအရင်သင်ရမှာမသင်ဘဲနဲ့ဖြတ်သွားတာတော့သိအားမရှိဘူးပေါ့နော်မူလရပညာမသင်ဘဲနဲ့တက္ကသိုလ်ဝင်တက်တယ်လို့ဖြစ်အဆင့်ကျော်နေတယ်လို့ပြောလို့ရတယ်အဆင့်မကျော်ရဘူးရကျင်လုံးအကြည့်ရနဲ့ခုံပြန်သွားတာမျိုးဖြစ်အဲ့တော့မြတ်စွာဘုရားအတိလင်းဟောတာလား နာအာရိကေနေဝအညာပတိဝေရောတဲ့ထူးခြားတဲ့အသည့်တစ်ခုကိုစသချင်းမရနိုင်ပါဘူးတဲ့အစဉ်တိုင်းသွားမှာပါအစဉ်တိုင်းသွားမှာအဲ့တော့ဝိသုဒ္ဓိမဲ့မှာလေးလာပြီးတော့ကြည့်ပညာဘာဝနာအခန်းမှာပြောထားတော့ဆိုပညာဘူမိပညာလေးလာရမယ်ပညာရဲ့ ဟိုပညာနဲ့သိရမယ်အချက်လက်တွေဆိုပြီးတော့ဖော်ပြထားတဲ့ကမှာပါဠိဖော်ပြတယ်ဆိုတာခန္ဓာအကြောင်းအာယရဏအကြောင်းဓာတ်အကြောင်းနော်သစ္စာအကြောင်းဣန္ဒြေအကြောင်းပဋိစ္စသမုပ္ပါအကြောင်းဒါတွေကိုသင်ပါတဲ့ဘယ်လိုလုပ်ရမှာလဲလေ့လာပါတဲ့တရားမထုတ်ခင်ဒါတွေလေ့လာပါတဲ့ ဥက္ကဟပရိပု္ပ္ပာဒီချက်လက်တွေကိုမှတ်သားခြင်းစကလုံးတွေကိုမှတ်သားခြင်းအကြောင်းအရာတွေကိုမှတ်သားခြင်းပရိပု္ပ္ပာမရှင်းတာကိုဆရာနဲ့ဆွေးနွေးမေးမြန်းခြင်းစတင်နေဆိုတာဥက္ကဟနဲ့ပရိပု္ပ္ပာနှစ်ခုသွားဥက္ကတဥက္ကဟဆိုတာအကြောင်းအရာတွေကိုနှုတ်တဲ့ရအောင်မှတ်သားတာခဏခေတ်မှာတော့ အရာချက်တာကိုပဲအပြစ်တစ်ခုပြောနေကြဒါတော့အစွန်းရောက်သွားပြီလို့ပြောကြက်တဲ့နဲ့ဟာကြက်ရမှာပဲခေါင်းနဲ့ရှိနေမှဖြစ်တာလေအရာကြက်တဲ့ဆိုတာရှိရနေတာကိုပြောတာဟိုဘာမှမသိပဲနဲ့ကြက်တူရေးရွတ်တယ်လို့ရွတ်ပြီးတော့ဟိုအတိတ်ပဲမသိတာမျိုးဒါဒါလည်းအကျိုးမရှိဘူးလို့ပြောလို့မရနော်အဲ့တော့အပြင်းထူတဲ့လူတွေကထုတ်ပြန်လိုက်တာ အယံမကျင်နဲ့အယံမကျင်နဲ့လကားချက်မထားနဲ့ဆိုအပြင်းထူတဲ့လူတွေရဲ့စကားပဲမှာတော့ဥက္ခဆိုတာဝါစုကတနှုတ်တဲ့ဆောင်အောင်ပဲနော်နှုတ်ထဲမှာရောက်နေရမယ်လို့ဆိုလို့စိတ်နဲ့တင်မဟုတ်ဘူးဒီရှေ့ပိုင်းမှာလောက်ရမယ့်ဟာတွေကကြည့်လေကာယကံဝစီကံနှစ်ခုကိုထိချုပ်တာဆိုသီလအဲ့ဒီကစလာတာစိတ်လေးနဲ့တင်သီလလုံတာမှမဟုတ်တာနော် စိတ်နဲ့ဆိုတာဖြစ်နိုင်တာလည်းမဟုတ်ဘူးလေအဲ့တော့စာသင်ပြီဆိုလို့ရှိရင်ဥက္ခမှတ်သားမယ်စကလုံးကစာမှတ်သားထားရရချစ်ထားမယ်ပရိပု္ပ္ပာကိုရထားတဲ့ဟာကိုအထိပ္ပယ်သိအောင်ဆွေးနွေးရမယ်အထိပ္ပယ်ဆိုတဲ့နေရာမှာ apply method လက်တွေ့ဘယ်လိုအသုံးချတယ်ဆိုတာအထိဒီနှစ်ခုမှပြည့်စုံတယ် ဥက္ကဟဆိုတာဝါစုကတပရိပု္ပ္ပာဆိုတာဆရာနဲ့ဆွေးနွေးတာမေးကုန်မေးတာအဲ့ဒီနှစ်ခုနဲ့ညာနာပရိစယံကတ္တဝါဉာဏ်ကိုလေ့ကျင့်ပါတဲ့ဒီဉာဏ်ကိုပထမလေ့ကျင့်ပါပြီးတော့မှကျင့်တော့ပြီဆိုတဲ့အခါကျတော့တိလဝိတုဒ္ဓိစိတ်တဝိတုဒ္ဓိကနေဆက်သွားပါလို့သူတို့ပြောတာတိလဝိတုဒ္ဓိနဲ့စိတ်တဝိတုဒ္ဓိသည်ပညာဤမူလ ပညာရဲ့အမြင့်တစ်ခွဲဖြစ်တယ်ပညာကိုတစ်ပင်ကြီးလို့သဘောထားရင်ပညာရဲ့အမြင့်သီလနဲ့တမရီဒီနှစ်ခုသီလဝိတ္တရိစေတဝိတ္တရိနှစ်ခုသွားပါပြီးတဲ့အခါကျမှဒိဋ္ဌိဝိတ္တရိကနေအထက်ကျတော့ပညာတရိရလို့ခေါ်တယ်ပညာကိုးတယ်ဒိဋ္ဌိဝိတ္တရိဆိုတာပညာပဲပြောတာပညာကိုပြောတာသီလဝိတ္တရိကသီလစေတဝိတ္တရိကတမရီ ဒေတိဝိသုဒ္ဓိကင်္ခာဝိတရဏဝိသုဒ္ဓိမေကမေကညာဏတသနာဝိသုဒ္ဓိပฏิပဒညာဏညာဏတသနာပฏิပဒညာဏတသနာဝိသုဒ္ဓိညာဏတသနာဝိသုဒ္ဓိဆိုတဲ့အကျန်တဲ့ဝိသုဒ္ဓိ၅ပါးကိုပညာတရိရလို့ပြောတယ်ပညာရဲ့ကိုယ်တယ်အခြေခံမြဲအောင်လုပ်ပြီးပညာရဲ့ကိုယ်တယ်ဒါပညာကိုယ်တိုင်းပဲပညာရဲ့အထီကိုအဲ့ဒါလို့သွားဖို့လမ်းညွှန်ထားတာနော် အဲ့ဒါတွေဝိသုဒ္ဓိတွေကိုမသွားခင်ဘာလို့အောင်လဲပညာသင်ပါပညာသင်ရမယ်သင်တဲ့အခါမှာဥက္ကဟမယူခြင်း previous up ဆွေးနွေးမြင်မြင်ချင်းလေ့လာခြင်းဘာတွေသင်ရမှာတော့ဆိုတာလေအတိအကျပြောတာခန္ဓာအကြောင်းသင်ဒါအခုခေတ်ဆိုလို့ရှိရင်တော့ဘုန်းကြီးတွေးမိတာ ပြောမယ်ဆိုရင် ဓာတ်ဆက်ရှိပါသင်လိုက်လို့ရှိရင်ခန္ဓာလည်းပါသွားမယ်အဲ့ဒါလည်းပါသွားလူတွေရဲ့နေ့စဉ်ဘဝမှာဓာတ်ဆက်ရှိပါနော်အာရဏလည်းအကျုံးဝင်သွားမယ်ခန္ဓာလည်းအကျုံးဝင်သွားမယ်ဓာတ်ဆက်ရှိပါသင်လိုက်ရင်တော်တော်လေးပြည့်စုံတယ်လို့အကုန်မသိနိုင်တော့ဓာတ်ဆက်ရှိပါဆိုရင်တော်တော်လေးနောက်ပြီးရင်ပရိစ္ဆသမုပ္ပါသစ္စာဆိုတာတော့အကျဉ်းဆုံးပြောတာအကြောင်းအကျိုးအလုံးလုံးမှာဒုက္ခနဲ့သမုဒိယဒီနှစ်ခုပဲ။ နော်လှုပ်လို့တာဘက်ကသစ္စာကလှုပ်လို့မှာဒုက္ခပေါ်မှာဘက်ကသစ္စာလှုပ်မှာအဲ့တော့ဒီအကြောင်းတရားတွေကိုတော့ဒီဒီ subject တွေကိုတော့သင်ရမယ်သင်ပြီးပြီဆိုတော့မှခုနလုပ်ငန်းခွင်ဝင်ပါလို့ပြောတာဒါတွေမသင်မဲနဲ့အလုပ်ခွင် ဝင်တဲ့အခါကျတော့ဘာတွေဖြစ်တုံးဆိုတောင်းတောင်းအီအီတွေမြင်ပြီးတော့ meditation movie ကြည့်ပြီးတော့ခြေနဲ့ meditation မှုပြီးဆိုပြီးတော့စိတ်ထဲမှာပေါ်လာတာလေးတွေကိုကြည့်ပြီးတော့ဟောညောနေတတ်တယ်တတိထားဖို့လိုတယ်အဲ့ဒါစိတ်ကိုထိမ့်သိမ့်လိုက်တဲ့အခါမှာ စိတ်ထဲမှာအာယုန်ထဲမှာအမျိုးစုံပေါ်လာတယ်အဲ့ဒီပေါ်လာတာတွေကိုပဲတရားသူတရားမြတ်လို့အောက်မေ့ပြီးတော့စိတ်ဟာ အာယုန်ပေါ်မှာမျောပါနေတတ်တယ်မျောပါနေသည့်ကြောင့်ရှေ့မတက်တော့ဘူးသွားရော ။ဘာကြောင့်မတက်တာတော့ဆိုအခြေမခိုင်အခြေခံမရှိလို့လို့ဒီလိုပြောအောင်နော်။အဲ့တော့လွယ်လွယ်ကူကူနဲ့တော့ရတာမဟုတ်ဘူး။ဝိသကခုနှစ်နှစ်သမီးလေးနဲ့ရသွားတယ်ဆိုပြီးတော့ဝိသကလောက်ခဲ့တဲ့ချင်းကြံခဲ့တဲ့အချိန်ပိုင်းတွေကိုထဲမတွက်ဖက်နဲ့ဒီဘဝလေးတင်ကြည့်ပြီးပြောလို့မရဘူးနော်။ဒီဘဝလေးတင်ကြည့်လို့ပြောလို့မရဘူး။အဲ့တော့အသိဉာဏ်ဆိုတာအကွဲပြားခြားနားမှုရှိတယ်။အေးဒါကြောင့်မို့ ဒီဘဟုတုတဆိုတဲ့အပိုင်းမှာသင်ကိုသင်ရမယ်ဆိုတာတေခပတိဝရမှာဒါဟုတ်ထည့်ပြောတာနော်သင်ပြည့်ပြည့်စုံစုံဖြစ်အောင်အကုန်နားလည်လောက်ကိုသွားမဲ့ကိုလုံးမဲ့အလုတ်ခွင်အကြောင်းကိုတည်တည်ချာချာလေးလာပြီးမှ လုံးပါလို့ပြောတာဒါအလွန်စနစ်ကြတာပဲခဏိခေတ်မှလည်းပဲဒါလောကီအလုတ်တောင်မှပဲသင်ပြီးတော့မှလုံးလို့ရတာလေ မတင်ပဲလို့မှားကုန်မှာပေါ့တင်ပြီးတဲ့အခါမှာလက်တွေဖော်ဆောင်မှာဒါစာထဲမှာလည်းတိုင်းပဲရှိတာအဲ့တော့ဟုတ်ပြီဒါဘ ਹੁ တုတ္တရှိဖို့ဆိုတာဒါတွေလောရမယ်ဘာတွေဘ ਹੁ တုတ္တတုံးဆိုတာအနှစ်ချုပ်ပြီးတော့ပြတာခုနတခြားတွေရောမတင်ရဘူးလဲဆိုမြတ်စွာဘုရားဟောသမျှတရားတွေအကုန်လုံးသိရမှာသိနိုင်တယ်အကုန်လုံးသိလို့ရတယ် ဒါအရေးကြီးတဲ့ main subject လောက်ပဲခုနပြောတာခန္ဓာအာယရဏဓာတ်ဒါတွေသင်ရမယ်ဆိုတာ main subject အနေနဲ့ပြောတာအနှစ်ချုပ်ကအဲ့ဒါဟုတ်ပြီအဲ့ဒီလိုဘ ਹੁ တုတ္တရှိလာပြီးတဲ့နောက်သင်ထားပြီးတဲ့နောက်ဘာလို့အောင်ကျိုးပန်းအထုံးမှုတဲ့ဝီရိယနံပါတ်5ဆက်ပြီးပြောထားတယ်သူတော်ကောင်းတရား9ပါးထဲမှာမင်းကျိုးပန်းအထုံးမှု ဝီရိယလို့တာမမဆိုးပဲနဲ့အာရတ္တဝီရိယဆိုတာပြည့်ပြည့်စုံတဲ့လုံလားပြော့ညံ့တဲ့လုံလားမဟုတ်ဘူးလို့ဆိုလိုတယ်နော်ပြည့်ပြည့်စုံတဲ့လုံလားပြည့်စုံအောင်ကြိုးပမ်းထားတဲ့လုံလားဝီရိယရှင်းမယ်တဲ့အဲ့ဒီအာရတ္တဝီရိယနဲ့ပတ်သက်ပြီးရှင်းနနာဘယ်လိုရှင်းတော့ဆိုအာရတ္တဝီရိယဝိဟရတိအကုသလနံဓမ္မနံပဟာနာယ ကုသလနာဓမ္မယနာဥပတံပရာယအကုသိုလ်တရားတွေဖယ်ရှားဖို့ချိုးစားရမယ်တော့အကုသိုလ်တရားတွေဖယ်ရှားဆိုတာကုသနာမှာလောဘမဖြစ်အောင်ဖြစ်လာရင်တွန်းလှန်ဖယ်ရှားတော့အကုသိုလ်တွေကစိတ်ထဲမှာပေါ်ပေါ်လာနိုင်တော့အကျံစားအနုစားတချို့ကအနုစားလေးကို ကိုကအကုသိုလ်မှတော့မသိလိုက်တာရှိရလေဟိုတရားထုတ်လို့ဟိုအလင်းရောင်လေးရလိုက်တာနဲ့သို့မဟုတ်ငြိမ်းချမ်းမှုလေးရလိုက်တာနဲ့ဝင်ပြီးတော့ဘသူကလာဘသူဝင်လာတော့ဆိုတွေ့တာမှုဆိုတဲ့တဏှာဝင်လာအဲ့ဒါအကုသိုလ်ကြီးပဲအဲ့ဒါကိုလက်ခံထားလိုက်လို့ရှင်သွားရောသူကမိတ်ဆွေအောင်ဆောင်ဝင်လာတာလေ တရားထုတ်နေတဲ့ပုံကိုယ်တွေမှာမရှိအောင်ဆောင်ဝင်လာအဲ့ဒါကိုလက်ခံမိရင်သွားပြီရှိပြတ်တော့သူတို့ဆိုလို့တယ်အဲ့တော့အကုသိုလ်ဆိုတာအကျံစားရှိတယ်အနုစားရှိတယ်မသိပသာရောတိတိသာသာရောလူတဏ္ဍမှာဝင်လာတတ်တယ်အဲ့ဒီဝင်လာမဲ့အကုသိုလ်တရားတွေကိုအကုသလနံဓမ္မနံဘာဟာနာယအကုသိုလ်တရားတွေဖယ်ရှားဖို့ကြိုးစား နောက်တစ်ဖက်ကကုသလနံဓမ္မနံဥပတံပရာယကုသိုလ်တရားတွေပြည့်စုံမှုကြိုးစားကုသိုလ်တရားဆိုတာဘာတွေကိုပြောတာတော့ကိုယ့်ရင်ထဲမှာဖြစ်နေတဲ့ဘုဇင်ခုနှစ်ပါးဟာကုသိုလ်တရားပဲတတိတွေကောင်းလောင်လို့ရမယ်ပညာတွေထက်လောင်လို့ရမယ်တရားတော်နဲ့ပတ်သက်တဲ့ပီတိတရားတော်နဲ့ပတ်သက်တဲ့ပတ္တတိဒါတွေကိုယ့်ရင်ထဲမှာဖြစ်လောင်လို့ဟောဒီလို ကုသိုလ်တရားတွေကိုယ်ရင်ထဲမှာဖြစ်လာအောင်ကြိုးစားနောက်ဆုံးမှာရတ္တမေကုသိုလ်ရောက်မှကုသိုလ်ဟာပြည့်ပြည့်စုံတယ်ရတ္တမေကုသိုလ်ဟာနောက်ဆုံးကုသိုလ်ပဲအဲ့ဒီကုသိုလ်ကလုံးလို့ရတာလားလို့ဆိုလုံးလို့မရလုံးတာကဝိပဿနာပဲလုံးအောင်ဝိပဿနာလှုပ်ခြင်းဖြင့်ရတ္တမေကုသိုလ်ရောက်သွားနိုင်တယ်အဲ့ဒီရတ္တမေကုသိုလ်ဖြစ်ပြီးတဲ့နောက်မှာတော့ဘာကုသိုလ်မှမရှိတော့ဘူး ကုသိုလ်လမ်းဆုံးသွားပြီအကုသိုလ်မှန်တရားကိုလည်းရှင်းပြလိုက်ပြီသူကအကုသိုလ်လည်းမရှိတော့ဘူးကုသိုလ်လည်းမရှိတော့ဘူးယဟန္တာဖြစ်တဲ့ဆိုတာအဲ့ဒါကုသိုလ်အကုသိုလ်နှစ်ခုလုံးကုန်သွားတဲ့သဘောကိုပြောတာနော်ဘာလို့လဲဆိုခန္ဓာကိုယ်ထဲမှာအစိတ်တောက်နဲ့ဆေးဝါးစိတ်တောက်တွေကုန်သွားရင်ဆေးတောက်เสียမလို့တော့တယ်လို့ပဲသူကလည်းသူအဆိုးတွေမရှိတော့အဆိုးမရှိရင် ဒီအဆိုးကိုဖြေပြောင်းတဲ့ဟာလည်းလိုအပ်ချက်မရှိတော့အဲ့ဒါကြောင့်ရဟန္တာပုဂ္ဂိုလ်ကျတော့လုံးသမျှအကျိုးပြုတဲ့အရာတွေကိုကရိယာလို့ခေါ်လိုက်တာကုသိုလ်လို့မခေါ်တော့ဘူးဟုတ်ပြီအဲ့တော့အကုသိုလ်ဖယ်ရှားဖို့ဆိုတာတော့အကုသိုလ်ကမာနဆိုတာလေဗဒမဖယ်ရှားခက်တဲ့အရာတစ်ခုကိုယ့်ကိုယ်အထင်ရောက်ရင်မာနပဲတော့ဥဒိစ္စ အာယုန်တစ်ခုပေါ်မှာတင်လိုက်ရင်စိတ်ကလွင့်ပြန်နေတာတမာတိအနှောင့်အယှက်လေးဖြစ်နေတာဒါလည်းအကုသိုလ်ပဲမာနဥဒိစ္စအဝိဇ္ဇာဆိုတာတော့ပို့ပြီးတော့တိတ်မွေးတဲ့အကုသိုလ်ပဲအမှန်တရားကိုသိတယ်လို့လို့နဲ့မသိတာ ဖုံးကွယ်နေတာ အမှန်တရားတစားချင်းတစားချင်းနော်ဖယ်ရှားပြရတယ် ဖုံးကွယ်နေတာအဲ့ဒီဖုံးကွယ်မှုဆိုတဲ့အမောင်ကလေးတွေဟာရဟနာ ဖြစ်လို့ဖြစ်သည့်ထီအောင်ရဟနာဖြစ်မှလုံးဝအလင်းရသွားတာအဲ့တော့ဒီအမှောင်ဆိုတာဒီအဝိဇ္ဇာဆိုတဲ့အမှောင်ကဘယ်သူကိုဖုံးတာလဲဆိုသစ္စာလေးပါးကိုဖုံးတာကြံတဲ့ဟာတွေမသိတာကတော့အဝိဇ္ဇာမဟုတ်ဘူးကြံတဲ့ဟာမသိတာအဲ့ဒါတော့ပညာရဲ့အားနဲ့မှုလို့ခေါ်တယ် ပညာရဲ့မထီရောက်မှုပေါ့ပညာရဲ့စွမ်းရည်မပြေဝမှုသာဖြစ်တယ်အဲ့ဒီနေရာမှာလည်းပဲရသော်ဘုရားလို့မသိလို့ယဟန္တာတွေမှာအဝိဇ္ဇာမကင်းသေးဘူးဆိုတော့အယူဆဗုဒ္ဓဘာသာထဲမှာဝင်ရောက်နေတယ်မဟာယာနဗုဒ္ဓဘာသာတွေထဲမှာရှိတယ်ဖះသာလည်းအကုန်သိလို့ဖះသာအဝိဇ္ဇာကင်းတဲ့ယဟန္တာတွေအဝိဇ္ဇာမကင်းသေးဘူးဆိုတဲ့ယူဆတယ်မှန်တော့အဝိဇ္ဇာရဲ့သဘောတရားကဘာကိုပြောတာလဲသစ္စာလေးပါးကိုဖုံးတာ တနည်းအားဖြင့်အဘိဓမ္မာနည်းနဲ့ပြောမယ်ဆိုလို့ရှင်ဘဝရဲ့ရှေးပိုင်းဘဝရဲ့နောက်ပိုင်းခန္ဓာနှမျိုးလုံးပြိဿသမုပ္ပါအလုံးတစ္ဆာလေးပါးရဲ့ရှေးပိုင်းခန္ဓာရဲ့ရှေးပိုင်းနောက်ပိုင်းနှစ်ပိုင်းလုံးပြိဿသမုပ္ပါအဲ့ဒီရှင်းမျိုးဖုံးတာမှာအဝိဇ္ဇာလူနာမည်မသိတာတို့ဘာသာစကားမတတ်တာတို့နော်လူတယောက်ဘယ်လာတာတော့မသိတာဒါအဝိဇ္ဇာဖုံးတာမဟုတ်တာ သိခြင်းအစွမ်းစဟာမပြည့်စုံတာပဲဖြစ်ပညာရဲ့အားနည်းမှုလို့ခေါ်တယ်ပညာအားနည်းတယ်ဆိုပါလဲလို့ပြောမယ်ဆိုလို့ရှိရင်မျက်မှန်တမစာဖတ်လို့ရတဲ့လူဟာဒါမျက်လုံးအားနည်းနေလို့ပဲမျက်မှန်ဖြုတ်လိုက်မယ်မရဘူးလေဒါပေမဲ့သူ့ကိုပြောရင် မျက်စိကန်းနေလားဆိုဘယ်ကန်းမှာတော့ကန်းနေလို့မှမဟုတ်တာမျက်စိရဲ့ပါဝါရောကျသွားတာအဲ့ဒါလိုပဲပညာရဲ့ပါဝါရောကျနေရင်အကုန်မသိနိုင်ဘူးဒါ ဗမာစကားမှာမမြင်မကန်းဆိုတဲ့စကားအဲ့ဒါပြောတာနဲ့တူတယ်မမြင်တော့မမြင်ဘူးဒါပေမဲ့ကန်းနေတာလည်းမဟုတ်ပါဘူးမကန်းပေမဲ့မမြင်ရဘူးလို့ဆိုလို့တယ်အသိညာလည်းပဲထို့တူပဲသူကတိုင်းတာတစ်ခုရှိတယ်အဲ့ဒီပုံမျက်စိကလည်းတိုင်းတာတစ်ခုရှိတယ်အဲ့ဒီပုံမမြင်နိုင်ဘူးအဲ့တော့စ조사အထောက်အမယ်တဲ့အကုသိုလ်တရားတွေဖယ်ရှားဖို့조사အထောက်အမယ် ရှင်နဲ့နှလုံးထဲမှာအကုသိုလ်မန္တမမရှိအောင်အကုသိုလ်တရားတွေနဲ့ပြည့်စုံကြိုးစားအထုတ်အဲ့ဒီအောင်ပြီးတော့ဌာမဝါအကျိုးပန်းအထုတ်တဲ့နေရာမှာစွန့်ရတ္တိအပြည့်ရှိဖို့လိုတယ်ဒံလပရကမောတဲ့ရှေ့ကိုတိုးတိုးပြီးတော့သွားတဲ့နေရာမှာအခိုင်အမာ ရှေ့ကိုတိုးနိုင်အောင်ပရကမဆိုတာအစင်းစင်းစင်းစင်း မြင့်တင်သွားတာအဲ့တို့အစဉ်စဉ်မြင့်တင်သွားတဲ့လုံလဝိရိယမှာအခိုင်အမာရှိရမယ်နောက်ဆုံးကဘာပြောလိုက်တော့ဆိုအနိခိတဒူရောကုသလေသူဓမ္မေသူကုသလဓမ္မလို့ဆိုတဲ့တတ္တဝိရိယတတိသမာဓိပညာဒါတွေကကုသိုလ်တွေရတယ်ဟိုဒါနကုသိုလ်သီလကုသိုလ်ဒီဟာတွေပြောတာမဟုတ်ဘူးနော်တတ္တသီလသုတ္တစာကပညာဒါတွေလည်းကုသိုလ်တတ္တဝိရိယတတိသမာဓိပညာ အိန္ဒြေ၅ပါးပို့၅ပါးပို့စဉ်9ပါးဒါတွေကကုသိုလ်တွေပဲအဲ့ဒီကုသိုလ်တရားတွေမှာတဲ့အနိခိတထူတော်ကုသိုလ်တရားတွေရရှိဖို့အရေးမှာဒီမလုံးတော့ပါဘူးလို့ကုသိုလ်တရားကိစ္စမှာစွန့်ပယ်ထားတာစွန့်လွတ်ထားတာမရှိဘူးလို့ပြောလိုက်ထူရဆိုချုပ်ပန်းအထုံးမှု ဥတည်မှုအဲ့ဒါတွေကိုနှိတ်ခိတ်တာချထားလိုက်တာမလုံတော့ဘူးလက်လျှော့လိုက်တာအဲ့ကုသိုလ်တရားရဖို့ရအတွက်ဘယ်တော့မှလက်လျှော့မထားဘူးလို့ဆိုလို့တယ်ပေါ့အမြဲတမ်းဒါအတွက်ကြိုးစားနေတယ်အဲ့တော့ဒါကိုအရရဝိရိယလို့ခေါ်တယ်။တမန်အပြည့်သုံးလိုက်လို့ရှိရင်ဝိရိယလို့ပဲသိလိုက်ကြတာပေါ့နော်။ဒါသူတော်ကောင်းတရားဆိုတဲ့ဝိရိယဟာဒီအဆင့်ထိအောင် ရှိတယ်ဆိုသတိထားဖို့ပေါ့။ကဲနောက်တစ်ခုပြောအောင် ဝိရိယပြီးတော့ပါလဲဆိုတတိတဲ့တတိမှာတတိရှိရမယ်တရကောင်းတရားထဲမှာဒီတတိဟာအရေးကြီးလို့တတိရှိရမယ်လို့ပြောထားပြီးတတိနဲ့ပတ်သက်ပြီးတော့ဖွင့်ဆိုထားတာကြတော့ပါတော့ပရမေနတတိနေပကေနသမဏကတောတဲ့အကောင်းဆုံး ပရမဆိုတာအကောင်းဆုံးအမြင့်ဆုံးအဆင့်တတိနေဘက်ကတတိနဲ့ရှင်းကျက်မှုပညာဒီမှာအတိပ္ပယ်ဖွင့်ဆိုမှုလေးတွေနှစ်ခုရှိနေတယ်ရှင်းပြပေးမယ်ပြီးတော့စာပေမှာဆိုတာကတော့တတိနေဘက်ကိဏသမဏကေတော့တတိနေဘက်ကနဲ့ပြည့်စုံရမယ်လို့အဲ့ဒီမှာ တတိယတတိနေပကဆိုတာရှင်းကျက်မှုအဲ့တော့တတိရဲ့ရင်းကျက်မှုဒီလိုအိဗယ်ယူတာရှိတယ်။နောက်တတိနဲ့ရင်းကျက်တဲ့ပညာအထက်ကထာတော်တော်များများက အထက်ကထာတွေကတော့တတိနေပကေနာကိုသူကတတိ ရင့်ကျက်မှုပညာနဲ့လို့ဒီလိုအဓိပ္ပာယ်ဖွင့်ဆိုကြတယ်ဟာတတိယတတိဒီဘက်ကကရင့်ကျက်တဲ့ပညာတတိရင့်ကျက်မှုရှင်းကျက်သည့်အဖြစ်ဆိုတော့ပညာဒီနှမျိုးနဲ့ပြည့်စုံပါတယ်လို့အထက်ကရာဒီမှာအဲ့လိုဆိုလေးရှိတယ်သို့တော့အထက်ကရာတွေကိုထပ်ဖွင့်တဲ့တီကာဆရာတွေကတော့ အဲ့ဒီအိဗယ်ကိုလက်မခံကြဘူးတတိလို့ပြောတဲ့နေရာမှာဘာဖြစ်လို့ပညာထည့်ပြောရမလဲထက်ကရာဆရာလည်းသူအကြောင်းပြနေသူအဲ့တော့တတိနေပကိနသမဏကတော်ဆိုတဲ့တတိနေပကဆိုတဲ့စကလုံးလေးကိုအတိဘယ်ချုပ်လေးမှတ်တတိရင့်ကျက်တဲ့ပညာတတိရဲ့ရင့်ကျက်တဲ့ပညာရဲ့ဒီနှစ်ခုနဲ့ပြည့်စုံတယ် တတိနှင့်ရင့်ကျက်တဲ့ပညာနှင့်ပြည့်စုံတယ်ဒါအဓိပ္ပာယ်တစ်ခုတတိဤရင့်ကျက်မှုနဲ့ပြည့်စုံတယ်ဒါအဓိပ္ပာယ်တစ်ခုအထက်ကရာဆရာအများစုကတော့နေဘက်ကကိုပညာကိုယူပြီးတော့တတိကတော့တတိပဲတတိနဲ့ပညာကိုတွဲဖက်ပေးထားပြီးတော့သူတို့ဖွင့်နေရှိတယ်ဒါမှမဟုတ်ဖွင့်တဲ့အခါမှာတတိယသနိဘကဘာဝေနသ တတိနဲ့၎င်းရင့်ကျက်မှုပညာနဲ့၎င်းပြည့်စုံတယ်လို့ဒီလိုအဓိပ္ပာယ်ဖွင့်ဖွင့်ပြီးတော့သူကဘာပြောတော့ဆိုဘာဖြစ်လို့တတိခမ်းမှာပညာထည့်ပြောရတာတော့ဆိုတော့အကောင်းတဲ့တတိဖြစ်ဖို့အတွက်ပညာထည့်ပြောတာပညာမပါတဲ့တတိဟာအာပြော့တယ်ဒါအထက်ကရာဆရာရဲ့ယူဆနော်ပညာမပါတဲ့တတိသည်အာပြော့တယ်ပညာနဲ့တွဲလာမှအာကောင်းတယ် ဒါကြောင့်မို့တတိနဲ့ပညာတွဲထားရမယ်တိလို့ဆိုလို့အဲ့တော့ပညာနဲ့တွဲဖက်ထားတဲ့တတိနဲ့ရှင်းကျက်တဲ့ပညာနဲ့တွဲဖက်နေတဲ့တတိနဲ့ပြည့်စုံတဲ့လို့ဒီလိုအိဗေယူပါအဲ့ဒါကိုထပ်ဖွင့်တဲ့တိကဆရာတွေကတော့သူတို့သဘောမကျတဲ့သဘောပေါ့နော်တခါတလေထက်ကရာဆရာကအဖွင့်ကိုတိကဆရာလည်းသဘောမကျတာလေးတွေရှိတယ် ဒါတော့ယူဆလေးတွေပေါ့နော်အဲ့ဒီကိစ္စမှာ တိကဆရာတွေကတော့တတိနေပက်ကိဏကိုဘလို့အဓိပ္ပာယ်ယူတော့ဆိုတတိရင့်ကျက်မှုနဲ့ရင့်ကျက်မှုရင့်ကျက်တဲ့တတိလို့ဆိုလို့အရင်ကျက်တဲ့တတိဆိုတာဘာလို့ဆိုတာထက်မြက်ရဲရင်တဲ့တတိစွမ်းဆောင်မှု ပေးနိုင်တဲ့တတိတတိကလည်းပြောညံ့တဲ့တတိကရှိသေးတာ哦။ က်မြက်ပြီးစွမ်းဆောင်မှုပေးနိုင်တဲ့တတိကိုတတိနိဘက်ကလို့သူတို့ကယူလို့တယ်ဒီနေရာမှာပညာထည့်ပြီးတော့ယူတာဟာတဲ့ဘာပြောတော့ဆိုရင်ခုတ်ရတဲ့တပါရှာရတလွဲဒီလိုဟာပြောဖြစ်နေတယ်ကောင်းကြိုက်တခြားအဟွာတခြားလို့ပြောကြတယ်လို့ပေါ့နော်တတိအကြောင်းပြောနေတာဘာလို့ပညာကြီးကပါလာအောင်လဲဒါအတိကဆရာတွေက တတိပြောနေတာဘာဖြစ်လို့ပညာထည့်ပြောရမလဲပညာထည့်ပြောတာသူတို့သဘောမတူပညာလည်းနောက်နောက်ဆုံးအချက်လက်မှာပညာအသီးသန့်လာမှာ哦အဲ့တော့ဒီနေရာမှာအတိပ္ပယ်နှစ်ခုကတတိရင်းချက်မှုတတိရင်းချက်မှုသို့မဟုတ်ရင်းချက်သောပညာနဲ့တတိပေါ့ ရှင်းကျက်သောပညာနဲ့တွဲဖက်နေတဲ့တတိသူဒီလိုဆိုချင်တာပေါ့ယိုးတတိမဟုတ်ပညာနဲ့တွဲဖက်အဲ့ဒါနဲ့ပတ်သက်ပြီးတော့စာပေကျမ်းကနေမှတခြားအထက်ကရာတွေကရေးလေးရှိတဲ့စကားလေးတစ်ခုရှိတယ်နာဟိတတိဝိရိတာပညာနာမအဋ္ဌိတတိမပါပဲပညာဆောင်မဖြစ်ဘူးတဲ့တတိရှိမှပညာဖြစ်တယ်နော် နောက်တစ်ခါကျတော့ပညာနဲ့တွဲနေတဲ့တတိယမှာ အားကောင်းတာတဲ့ပညာမပါတဲ့တတိယအားမရှိဘူးသဘောအချင်းကတော့ဒါကတော့ဟိုပြောတဲ့အခါမှာသာ ခွဲ ပြောနေရတာကိုအည်ချင်းတွေကတော့ပြိနေရမှာပဲလေအည်ချင်းတွေကတော့ဒါတစ်ခုတည်းပဲအားလုံးဟာစွမ်းဆောင်မှုတွေသူ့အနေနဲ့သူ စွမ်းဆောင်မှုတွေပေါင်းတာလဲဆိုတာဘလို့နားလဲရမလို့ကိုကိုကိုပဲတာမန်ရုပ်ဝတ္ထုတွေပဲကြည့်လိုက် ခေါင်းပိုင်းမှာ လူတွေပါတယ်ရှိတယ်လူတွေရဲ့ခေါင်းပိုင်းမှာရှိမျက်စိတွေရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်နော်အဲ့ဒါတွေကသူ့အလုပ်သူ့လုပ်တာလေမျက်စိကလည်းကြည့်မြင်ုံမြင်နိုင်တာလေနားကလည်းကြားုံကြားနိုင်တာလေနှာခေါင်းကလည်းအနမ်းရဖို့အတွက်ပဲ တရားလည်းရသသိဖို့အတွက်ပဲသူ့လို့သူ့လို့တာသို့တော့အဲ့ဒါတွေတခုချွေရင်းသွားလို့ရှိရင်လူဟာပြည့်စုံတော့ဖြစ်တော့အဲ့မျိုးလိုပဲသဘာဝတရားတွေလည်းအလုံးဟာစုံနေတာပေါက်ဆက်ပြီးလုံးလို့ကြတာပြောမယ်ဆိုရင် equally important ပေါ့အလုံးဟာရေးပါတာပဲတတိလည်းရေးပါတယ်ပညာလည်းရေးပါတယ်အလုံး equally important ပဲတခုမှဖယ်လို့မရဘူး သို့တော့သူတို့ဟာသူ့အလုပ်သူလုပ်ကြတယ်မျက်စိလှုပ်ကိုနားမလုံနိုင်ဘူးနားလှုပ်ကိုမျက်စိလှုပ်လို့မရဘူးနှာခေါင်းလှုပ်ကိုနားဝင်လှုပ်လို့မရဘူးသူ့လုံးနဲ့သူပဲအလုံးဟာတရားဓမ္မသိဖို့ရကြ equally important တတိတို့ပညာတို့ဆိုတာတတိလှုပ်ကိုပညာဝင်လှုပ်လို့မရဘူးပညာလှုပ်ကိုလည်းတတိဝင်လှုပ်လို့မရဘူးသို့သောသူ့လှုပ်ကိုသူလှုပ်ပြီးပေါင်းစပ်လိုက်တာ သူကိစ္စသူရှိကြတယ်ကိုကိစ္စနဲ့ကိုရှိနေကြတယ်အလုံးဟာထက်မြက်နေရမယ်သူတို့ဆိုလိုတာပေါ့အဲ့တော့ဒါဘောဓုဒအနေနဲ့ပြောတာအဲ့တော့ရှင်နန္ဒာကရှင်းပြတယ်တတိရှိတယ်ဆိုတာတဲ့ပရမေနနေပက်ကိနသမဏကတောရှင်းကျက်တဲ့ပညာနဲ့တွဲဖက်နေတဲ့တတိရှိတာဖြစ်ရမယ်အကောင်းဆုံးတတိရှိသူဖြစ်ရမယ်သို့မဟုတ်တတိရဲ့စွမ်းဆောင်မှုကောင်းတဲ့ စွမ်းဆောင်မှုကောင်းတဲ့တတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ပျော့ညံ့တဲ့တတိမဟုတ်ဘူးလို့ဆိုလိုတယ်ဒီနေရာနောက်ပါဆက်ပြောတော့ဆိုစိရကတံပိစိရဘာတိတံပိတရိတာအနုတရိတာတတိရဲ့ဆွမ်းဆောင်မှုတွေကိုပြောတာစိရကတံပိဟိုးအကြာကြီးတုန်းကလှုပ်ခဲ့တာတွေပြန်ပြောပြန်ပြီးတော့အမှတ်ရတယ်စိရဘာတိတံပိ နှစ်ပေါင်းများစွာအကြာကြီးကပြောခဲ့တဲ့စကားတွေပြန်မှတ်ရတယ်ဒါကြတော့မှတ်ရတာလို့ပြောနော်တရိတာ အမှတ်ရတယ်အနုတရိတာ ပြန်ပြီးတော့အမှတ်ရတယ်စိရကတံပြီးစိရပါတိတံပြီးဆိုဘလို့တတိကောင်းတယ်ဆိုတာဟိုတတိကောင်းတဲ့မထေရကြီးတွေရဲ့အကြောင်းကိုရေးထားတော့ရှိတယ်နော် ရေးထားရှိတယ်မထေကြီးတစ်ပါးဆိုရင်သူမွေးပြီး9ရက်လောက်ကစာရင်မှတ်မိတယ်နော်ဒီဟိုကရှေ့ကပုဂ္ဂိုလ်ကြီးတွေတတိဘလောက်ကောင်းတော့ဆိုသူမွေးပြီး9ရက်လောက်မှာသူ့အမေကပန်းကြီးပန်ထားပြီးတော့ပန်းပန်လမ်းသိအောင်ဒီဟိုတွေဒီခါရပัญญမပါမှာရှေ့တော့တော့အဲ့ခေါင်းပေါ်ပန်ထားတဲ့ပန်းကြီး အမေလုံးသက်လူကသူ့ကိုကုန်းနိုင်ရင်ကနေပြီးပန်းကြီးသူ့ရင်မပေါ်ပြုတ်ကြတယ်ဆိုတာဒါကိုမှတ်မိတယ်ဒီမြသားထားနောက်မထေကြီးတမဆိုမြို့တကားဘောက်ကနေစောင့်ကြည့်ပြီးတော့လူတွေထွက်သွားတဲ့လူတွေကိုသူကြည့်ထားလိုက်ပြန်ဝင်လာရင်နာမည်ပါပြောနိုင်တယ်ဘသူလာရဲ့ဘသူဘသူဘသူဆိုအဲ့လိုထအောင်တတိကောင်းတယ်ဆိုရက်မှတ်တမ်းနေရှိတယ်နော် ခင်းနစ်ဆန္ဒချိန်ဝင်မှာပေါ့ခဏခင်ပါဆယ်။အိုးတိပိဋကတရာဆရာမင်းကုန်းဆရာတော်ကြီးဆိုရင်ခင်းနစ်ဆန္ချိန်ပဲစာမျက်နှာဘလောက်မှတ်မိတယ်ဆိုပြီးတော့ဆန္ဆန္ဒချိန်ထဲမှာအဲ့အဲ့ဒီတတိမျိုးတွေကို ဆိုလိုတယ်ပေါ့နော်။အဲ့တော့ဒီအောင်တတိကောင်းတယ်။ဒါမို့စိရကတံပိစိရပါတိတံပိတရိတာအနုတရိတာအဲ့ဒါကိုတတိမလို့ပြောတာ ကိုကိုငါလက်တရီကောင်းတာပဲလို့ဒီလိုမအောင်မိတ်တွေနဲ့ဒီတတိမျိုးရှိဖို့လိုတယ်လို့ဆိုတော့အဲ့တော့တတိနဲ့ပတ်သက်ပြီးခုခေတ်မှာပြန်ရတယ် mindfulness လို့ပြန်အော်ကိုသိတဲ့အင်္ဂလိပ်ကိုကိုဘာသာစကားမဟုတ်တော့အတိအကျကြီးတော့မပြောနိုင်ဘူးပေါ့နော်ကိုနားလည်တာပြောမယ်ဆို mindfulness ကအခုလက်ရှိ ဖြစ်ပေါ်နေတဲ့အကြောင်းအရာတစ်ခုကိုအာယုံစိုက်တာသာပတ်သက်တာအတိတ်ကမှတ်မိတာကြတော့ mindfulness မဟုတ်တော့ဘူးဟိုးမနေ့ကပြောခဲ့တဲ့စကားတွေဟိုးအရင်တစ်နေ့ကပြောခဲ့တဲ့စကားတွေじゃ mindfulness memory ဖြစ်သွားပြီအဲ့ကြမှတ်မိတာအဲ့ကြတော့ memory ကောင်းတယ်လို့ပြောတာ mindfulness ဆိုတာအခုလုံးလုံးစေအာယုံစိုက်နေတာ အဲ့တော့တတိဆိုတာနဲ့ပတ်သက်ပြီးနေ့ခေတ်မှာတော့ mindfulness ပဲပြန်နေချာတတိထားစရာတော့ဒီမှာပြောတဲ့အတိပ္ပယ်ကတော့ memory လို့ပြောနေတာကွာနော်မှတ်ဉာဏ်ကောင်းတယ်လို့ပြောတာမှတ်မိတယ်သူတတိကမှတ်မိတယ်မှတ်မိတယ်ဆိုကြတဲ့ကသူက ဖြစ်တုံးကလည်း mindfulness ဖြစ်မှမှတ်မိမှာပေါ့မှတ်မိတယ်ဆိုတာဟာ အခုတခုခေတ်ဗမာတွေကတော့မှတ်ညံကောင်းတယ်လို့ပြောကြတာပေါ့ဒါလည်းတတိနဲ့ညံနဲ့တွဲဖက်ပြီးပြောတဲ့သဘောပဲမှတ်ညံနော်မှတ်တာတတိညံဆိုတာမှတ်တာမဟုတ်ဘူးသိတာအဲ့တော့မှတ်ညံကောင်းတယ်ဆိုတာတတိမှတ်တာကတတိညံကပညာတတိနဲ့ပညာတွဲပြောတဲ့သဘောပဲအဲ့ဒါအဲ့တော့မညံကောင်းတာကိုကြည်ညွှန်းပြီးတော့ဒီနေရာမှာတတိမာလို့ပြောတာမှတ်မိရမယ် အဲ့တော့အမြဲတမ်းကောင်းတဲ့ရည်ချင်းတွေပဲလေဒါသူတော်ကောင်းတရားဆိုတာသူတော်ကောင်းတွေရရှိသူတော်ကောင်းတွေရဲ့ရင်ထဲမှာရှိတဲ့အရည်ချင်းတွေဟောနောက်ဆုံးတစ်ခုကတော့ဘာလို့ဆိုတော့ပညာဝဟောတိပညာဆိုတဲ့စကားလုံးကတော့ခဏိခေတ်မှာလွယ်လွယ်သုံးထားတဲ့အလုံးကပညာလို့ခေါ်တဲ့ပါဠိစကားပဲသို့သော မြတ်စွာဘုရားဆိုလိုတဲ့ပညာအတန်တူပေမဲ့လို့အနှစ်သာရချင်းမတူဘူးဆိုတော့လေနားလည်ဖို့လိုတာပေါ့နော်တချို့ကအတန်တော့တူတယ်အနှစ်မတူတာလည်းရှိတယ်ပစ္စည်းတောင်မှပဲမိတ်တင်ဘာညာကွဲသေးတယ်လေဒီပစ္စည်းတော့ဒီပစ္စည်းပဲဘယ်အလုပ်တယ်ဆိုတာကွဲသေးတယ်အကြီးချင်း quality ကျတော့ကွဲသွားတာပဲဒါလည်းပဲပညာလို့တစိမ့်တတ်ထားပေးမယ်လို့ quality ချင်းမတူဘူး ။ဘာပညာတော့ဆိုတာအဲ့ဒါခွဲခြားသိဖို့လိုတယ်ပေါ့။အခုဒီမှာ သူတော်ကောင်းတရားမှာပါတဲ့ပညာဆိုတာဘာပြောတာလဲ။ဒါကြတော့ရှန္ဒနာအတိတ်ချဖွင့်ပြတယ်။အနုမို့ဆိုလို့ရှိရင်ဟာသူလည်းပညာသင်ထားတာငါလည်းပညာသင်ထား။သူလည်းပညာတတ်တယ်ငါလည်းပညာတတ်တယ်။အဲ့ဒီပညာတွေနဲ့ရောနေမှာဆိုလို့ ဥဒယထခမိနိယပညာယသမဏကတောတဲ့ပညာဆိုတာတခြားပြောတာမဟုတ်ဘူးတဲ့ဥဒယထခမိနိဒီစကားလုံးလေးသုံးတာတဲ့ဥဒယဆိုတာဖြစ်ပေါ်လာခြင်းအထဆိုတာပျောက်ကွယ်သွားခြင်းနေမင်းကြီးထွက်လာလို့ရှိရင်ဥဒယနေထွက်လာပြီအထဝင်သွားပြီနေဝင်သွားတာကိုအထလို့ပဲသုံးအဲ့တော့ပေါ်လိုက်ပျောက်လိုက် ပေါ်လာတာကိုလည်းသိတယ်ပျောက်သွားတာကိုလည်းသိတယ်အရာဝတ္ထုတစ်ခုပေါ်လာတာကိုလည်းသိလိုက်တယ်သင်္ခါရတရားတွေပေါ်လာတာကိုလည်းသိလိုက်တယ်ပျောက်သွားတာကိုလည်းသိတယ်အဲ့ဒီပေါ်ခြင်းပျောက်ခြင်းကိုခာမိနီသိနိုင်တဲ့ပညာလို့ဆိုလို့တယ်အဲ့ဒါဝိပဿနာပညာကိုပြောတယ်ဟုတ်ဒီပညာမျိုးနဲ့ပြရမယ်ဖြစ်လာတာကိုလည်းသိတယ်ပျောက်သွားတာလည်းသိတယ် ဖြစ်လာတာကိုလည်းသိတယ်ပြက်သွားတာကိုလည်းသိတယ်ပေါ်လာတာကိုလည်းသိတယ်ငုတ်သွားတာကိုလည်းသိတယ်ဒီလိုအိဗယ်ပေါ့နော်အဲ့ဒီပညာမျိုးနဲ့ပြည့်စုံသူဖြစ်ရမယ်တဲ့အဲနောက်ကဆက်ပြီးတော့ပြောသေးတယ်အရိယာယနိဗ္ဗေဒိကာယအရိယဆိုတာတာမန်ပညာတွေနဲ့မတူဘူးသူကအရိယတကယ်ကို မြင့်မြတ်တဲ့အသိပညာမျိုးနိဗ္ဗေဒိကဆိုတာ အတွင်းထီအောင်ထိုးဖောက်မြင်နိုင်တဲ့ဟာမျိုးတနည်းအားဖြင့်အပေါ်ယံအကာတွေဟိုကိလေသာအဆိုင်ခဲတွေကိုဖောက်ထွင်းပြီးတော့တွန်းနိုင်တဲ့ဖောက်ထွင်းပြစ်နိုင်တဲ့ပညာမျိုးလို့စွန့်ထက်တဲ့ပညာလို့ပြောတာသူပညာဖြစ်ဖို့ဆိုတာအမောင်တို့ကိုမဖောက်နိုင်လို့ရှိရင်အဝိဇ္ဇာဆိုတဲ့အမောင်တို့ကိုမဖောက်နိုင်လို့ရှိရင်ဘယ်ပညာဖြစ်မလဲဒါမို့နိဗ္ဗေဒိက မသိဘူးဆိုတဲ့အမောင်တူကြီးကိုဖောက်ပလိုက်တာဖောက်ပလိုက်တဲ့အခါသိတယ်ဆိုရယ်အလင်းရဒါမို့နိဗ္ဗေဒိကဆိုတာဖောက်ထွင်းတယ်ဆိုရယ်အဓိပ္ပာယ်ဖောက်ထွင်းနိုင်တယ်ကိလေသာအဆိုင်ခဲတွေကိုဖောက်ထွင်းနိုင်တယ်အဝိဇ္ဇာဆိုတဲ့အမောင်တူကြီးကိုဖောက်နိုင်တယ်လင်းအားကောင်းတဲ့စလိုက်မီးလေးဟာအမောင်ကိုဖြတ်ပြီးတော့လင်းကိုပေးနိုင်တယ်အမောင်တို့ကိုဖောက်လိုက်တာပဲလေဖောက်ပြီးတော့လင်းကိုဆောက်တယ် အဲ့လိုပဲနိဗ္ဗေတိကအပေါ်ယံဆိုမမြင်နိုင်တဲ့ဟာတွေကိုဖောက်ပြီးတော့မြင်တယ်ခုခေတ်လူတွေသဘောပေါက်ပါတယ်အများကြီးဘာလို့လို့ဆိုရင်နေ့နေ့ကြာနေတဲ့အခါကျတော့တာမန်ကားမီးနဲ့သွားလို့မရဘူးလေနှင်းဖောက်တဲ့နှင်းခွဲတဲ့မီးဆိုတာတသက်ရှိသေးတယ်ဆက်လိုက်မီးရအဲ့နဲ့ဖောက်မှရှေ့ကိုမြင်လို့ရနှုံးဆိုနှင်းတူကြီးခန်းနေလို့ရှင်အမေရိကလူတွေပိုသိမှာပေါ့နော် နင်းနူဖောက်ပြီးတော့မှသွားလို့ရလေချုပ်စရာကြီးချိန်သွားလို့မရဘူးပြစ်ထဲပါနေတဲ့ဆိုသင်္ဘောတွေကြောက်ရရထားအဲ့တော့ဖောက်ထွင်းနိုင်တဲ့ပညာဖောက်ပြီးတော့ကြည့်နိုင်တဲ့ပညာပြီးတော့မှနောက်ဆုံးမှာတမ္မာဒုက္ခခယခမိနိယတကယ်အစစ်မှန်ဒုက္ခကုန်တဲ့နိဗ္ဗာန်ကိုပို့ဆောင်ပေးနိုင်တဲ့ပညာဒုက္ခခယ ဆင်းရဲဒုက္ခတွေဆုံးသက်ချုပ်ငြိမ်းသွားသည့်အဆင့်ကိုပို့ဆောင်ပေးနိုင်တဲ့ပညာမျိုးတဲ့အဲ့တော့ဒါမို့ထက်ကရာဆရာတွေကပြောတယ်ဝိပဿနာပညာနဲ့မဲ့ပညာကိုရည်ညွှန်းပြီးပြောတာပါတဲ့။အမှန်ပညာမျိုးမဟုတ်ဘူး။ဝိပဿနာပညာမဲ့ပညာနဲ့ပြည့်စုံ။အဲ့တော့ဒီသူတော်ကောင်းတရားတွေမဲ့အကြီးချင်းကတော်တော်ကိုမြင့်တယ်။နော်။အဲ့တော့ခုနလို စောစောပိုင်းကကျင့်တယ်လို့သီလနဲ့လည်းပြည့်စုံမယ်အော်ဒါသီလကာယကံဝစီကံထိမ့်သိမ့်တယ်စိတ်ကိုထိမ့်သိမ့်တယ်အိန္ဒိယသုခုတ္တတော်တာဘောဇနိမတ္တညုတာအဲ့ဒီမဲ့အစာရနဲ့ပတ်သက်တဲ့သာသတနာကိုထိမ့်သိမ့်တယ်အသိပညာနဲ့ချုပ်ကိုင်းတယ်ဘောဇနိမတ္တညုတာသာရိယအနုယုတ်တော်အလုံးရင်နဲ့နှလုံးထဲမှာရှိတဲ့ အညစ်အကြေးတွေကိုရှင်းပစ်တယ်ဖြူစင်အောင်လုပ်ပစ်တယ် wash away လုပ်တာ ဖြူစင်အောင် လုပ်လိုက်တာပြီးတဲ့အခါကျတော့အဲ့ဒါတွေလုပ်လိုက်လို့အရင်ချင်းတက်လာတာ ဟောဒီခုနှစ်မျိုးပဲပါရီအရင်ချင်းတွေပြေးလာတော့တထာဆိုတော့အရင်ချင်းတွေပြေးလာတယ်နော်ဟိရိဆိုတဲ့အရင်ချင်းတွေပြေးလာတယ်ဥတ္တပဆိုတဲ့အရင်ချင်းတွေပြေးလာတယ်ဘောဓုတ္တ အရရဝိရိယတတိပညာဆိုတဲ့အရည်ချင်းနေပြည်လာဒါသူတော်ကောင်းတရားတွေအဲ့ဒီအဆင့်ကိုရောက်လာဒါတွေကအရေးကြီးတဲ့အဆင့်တွေပဲအဲ့ဒီအဆင့်တွေရောက်လာ ပြီးတဲ့အခါကျတော့ဒါဘုရားဘာသာရဲ့ကျင့်စဉ်အနေနဲ့ပြောတာဆရဏတရားအဲ့ထက်မဲ့တမာရီကျင့်စဉ်ကျင့်လိုက်လို့ ဆံ၄မျိုးရသွားပြီပထမဆံဒုတိယဆံတတိယဆံသရုပ်ဆံဆိုဆံ၄မျိုးအဲ့ဒီဆံ၄မျိုးရသွားပြီဆိုလို့ရှိရင်တော့ဒါဆရဏတရား15ပါပဲနော်တမာတိကိုတိုးမြင့်ပြီးတော့ကျင့်လိုက်တဲ့အခါမှာပထမဇန်ရမယ်ဒုတိယဇန်ရမယ်တတိယဇန်ရမယ်သုထဇန်ရပါမယ်အခြေခံအဲ့ကျမအလုံးပြည့်ပြည့်စုံတဲ့လုံလောက်မှုဖြစ်သွားတယ် ဖားချောင်ဇန်၄ပါးကိုထဲတုံးဆိုတမ္မာတမာတိလို့ဆိုရယ်မဂ္ဂင်၈ပါးထဲမှာဘယ်ပါဠိတော်ပဲဖြစ်ဖြစ်တမ္မာတမာတိဆိုတာဘာရုံးလို့ပြောရင်ဇန်၄ပါးပဲနော်ဇန်၄ပါးကိုဖွင့်တာတမာတိကျင့်အဲကနိခေတော်တမာတိမလို့ရဘူးတမထမကျင့်ရဘူးတွေပါလေလျှောက်ပြောဝိပဿနာတဏ္ဍဆွဲသမားကတမထမကျင့်ရဘူးလို့ပြောတာတော့မပြောတဲ့နဲ့စကားပေါ့နော် မပြောသင့်တဲ့စကားပဲအခုသမ္မတမာရီဆိုတာသမထရမှ तू ကပြည့်စုံတဲ့ပုံစံမျိုးမြတ်စွာဘုရားဟောထားတဲ့တရားတွေထဲမှာဘယ်ပါဠိတော်ပဲကြည်ကြည်ဒီတိုင်းပဲအဲ့တော့အခုဆံလေးပါထည့်လိုက်ဆံဆိုဒီမှာကောင်းကင်ပြန်နိုင်လို့ဗမာတွေနားလဲနေတယ်အဲ့ဒါမျိုးမဟုတ်ဘူးအာယုန်တစ်ခုတည်းပေါ်မှာစူးစိုက်ပြီးရှုနိုင်တယ် အကြမ်းမြင်နားလဲရုံပြောမယ်ဆိုတော့ကိုလည်းရတာမဟုတ်တော့စာပေရပြောပြဆန်ဆိုတဲ့သဘောကအာယုံတစ်ခုတည်းပေါ်မှာကြံတွေးခြင်းနော်ကြံစည်ခြင်းတွေးတောခြင်းအာယုံတစ်ခုပေါ်မှာဝိတက်ဆိုတဲ့တရားကကြံဟိုတွေးတောတယ်ဝိစာဒကကြံစည်တယ်တွေးတောခြင်းကြံစည်ခြင်း ဒီအာယုံလေးပေါ်မှာကမ္မထာယုံလေးပေါ်တွေးတောကြံစည်ခြင်းနှစ်ချိုက်ခြင်းခန္ဓာကိုယ်တစ်ခုလုံးချမ်းသာခြင်းတမာတိစိတ်တည်ငြိမ်ခြင်းဆိုတဲ့ဝိတေဝိสารပိတိဒုက္ခဧကကတအဲ့ဒီငါမျိုးနဲ့အာယုံပေါ်မှာထင်းထင်းရှားရှားရတ်တိုင်ရတ်တည်နိုင်လို့ရှင်ပထမဇန်လို့ခေါ်တယ်အာယုံပေါ်မှာအဲ့ဒီအာယုံလေးကို ယူပေးနေတဲ့တင်ပေးနေတဲ့ဝိတက် ရှည်ဝဲပေးနေတဲ့ဝိสารနှစ်ချိုက်နေတဲ့ပိဋိဒါလေးပေါ်မှာကျင့်납ပြီးဝမ်းသာနေတဲ့ဒုက္ခချမ်းသာနေတဲ့ဒုက္ခအဲ့ဒီပေါ်မှာစိတ်ကလေးကအယုံတခြားအယုံမရောက်ဘဲနဲ့တည်ငြိမ်သွားတာကဧကကတအဲ့ဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့တမာတိမျိုးရပြီဆိုရင်ပထမဇာအဲ့ထမဲအာယုံပေါ်မှာတင်းတင်းပေးနေရတဲ့အလုတ်ကြီးကိုမနှိမ့်ချိုက်ဘူးအာယုံပေါ်မှာတွေ့တော့ကြံစီနေရတဲ့ အလုတ်ကိုမနှိမ့်ချိုက်ဘူးဆိုပြီးဝိတက်ဝိสารရဲ့အပြစ်ကိုမြင်ပြီးတမာတိစွမ်းအားကိုမြင့်လိုက်တဲ့အခါဝိတက်လည်းနောက်တစ်ခါအာယုံပေါ်မှာပါမလာတော့ဝိสารကလည်းပါမလာတော့ပီတိဒုက္ခဧကဂတာနှိမ့်ချိုက်တယ်ချမ်းသာတယ်တည်ငြိမ်တယ်တမာတိရတယ်ဒီဒီသုံးခုတည်းနဲ့နေလို့ရှင်ဒုတိယစားအဲ့ဒါပဲပီတိဆိုတဲ့သဘောကခန္ဓာကိုယ်ထဲမှာတိမ့်တိမ့်တိမ့်တိမ့်လှုပ်ရှားမှု ရှုပ်ထဲမှာလှုပ်ရှားမှုစိတ်ထဲမှာလှုပ်ရှားမှုတွေဖြစ်သည့်အတွက်ကြောင့်သူ့ကိုအပြစ်မြင်လာတဲ့အခါတမာရီစွမ်းအားကိုမြင်လိုက်ပီတိကလည်းမပါတော့ဘူးတည်တည်ငြိမ်ငြိမ်ချမ်းသာတာနဲ့ဒီစိတ်တည်ငြိမ်မှုရဲ့ဒီနှစ်ခုတည်းနဲ့နေလို့ရှိရင်တတ္တယဇာလို့ခေါ်တယ်အဲ့ဒီထဲမှာချမ်းသာခံစားမှုကလည်းပဲတိတာလွန်အာကြည့်နေတော့ဒီ feeling ကြီးကိုမလိုချင်တော့ဘူးတည်ငြိမ်တာတမာရီရဲ့အနှောက်အယှက်လို့စိတ်ကထင်ပြီးတော့ ဒုက္ခကိုပယ်လိုက်တဲ့အခါဝေဒနာဆိုတာလုံးဝပယ်လို့မရဘူးအဆင့်ပဲမြင်လို့ရတယ်ဒုက္ခဝေဒနာကိုဥပိ္ပခာပြောင်းလဲလိုက်ပြီးဥပိ္ပခာ ဝေဒနာနဲ့ထားဥပိ္ပခာဝေဒနာဆိုတာတည်ငြိမ်မှုပဲ balance ဟိုဘက်ဒီဘက်မကြရောက်တော့ဘူးသူကငြိမ်သွားတယ်အဲ့ဒီဥပိ္ပခာဧကဂရနှစ်ခုနဲ့နေရင်သရုဒ္ဒဇံလို့အဲ့ဒီဇံ၄ပါးရလိုက်တာနဲ့တပြိုင်တည်းဘာဖြစ်သွားတာအလုံး ဝိဇ္ဇာဆရဏတရား15ပါးဆိုပြည့်သွားပြီနော်ကာမဂုဏ်အာယုန်တွေကထွက်ခွာလိုက်လို့ဝိတဝိสารပိတိဒုက္ခအာဟုသောတရားတွေကနေဆုတ်ခွာလိုက်ပြီးတော့ဉာဏ်ဉာဏ်နဲ့တရားဓမ္မနဲ့နေနိုင်တဲ့အစဉ်မျိုးပထမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်ရောက်သွားပြီဆိုလို့ရှင်အဲ့ဒီပုဂ္ဂိုလ်ဟာဘုရားဘာသာမှာစရဏတရား15ပါးလုံးဝပြည့်သွားပြီနိဗ္ဗာန်ရောက်ကြောင်းတရားတွေပြီးပြီးဝါကျင့်သွားပြီ အဲ့ဒီဆံ၄ပါးကိုအချိန်မရွေးကိုကစိတ်ကို rest လုပ်တိုင်းအာယုတစ်ခုကိုအာယုပြုလိုက်တိုင်းပထမဇန်ဒုတိယဇန်တတိယဇန်သုတဇန်အဆင့်လိုက်အဆင့်လိုက်ဟုတ်ဘယ်ဇန်နဲ့ပဲဖြစ်ဖြစ်ကိုယ်စိတ်တွေကိုအာယုတစ်ခုပေါ်မှာတည်ထားနိုင်ပြီရင့်ကျက်လာပြီအချိန်မရွေးလုံနိုင်လာပြီဆိုလို့ရှိရင်အဲ့ဒီတေခပုဂ္ဂိုလ်ဟာဒီဒီ ဒီသေခပฏิပဒါကျင့်နေတဲ့ပုဂ္ဂိုလ်ရဲ့ဒီလမ်းကြောင်းဟာဒီတိုင်းပဲနေဒီဒီဟာတွေနဲ့ပြည့်စုံပြီးဒီလမ်းကြောင်းပေါ်မှာရောက်နေပြီဆိုလို့ရှိရင်ဘာနဲ့ဥပမာတူတုံးဆိုလို့ရှိရင်သူကမပုတ်တဲ့ကြက်ဥလို့ဖြစ်သွားပြီနော်ကျဲဥဆိုတာကျက်မကြီးကဝုတ်ပေးနေရတယ်အငွေပေးရတယ်အဲ့ဒါမှ तू ကမပုတ်တာနှိုးဆိုပုတ်သွား ခုခေတ်တော့တခြားနေ့တွေနဲ့လည်းလုံးကြတယ်ပေါ့နော်ကျမကဝတ်ပေးရတယ်ဝတ်ပေးထားတဲ့ကျက်ဥကမပုတ်ဘူးမပုတ်တဲ့ကျက်ဥနဲ့အလားသဏ္ဍာန်တူတယ်မပုတ်တဲ့ကျက်ဥသည်ဘာဖြစ်မလဲပေါက်မယ်အကောင်ပေါက်လာမယ်အဲ့ဒါကိုရှန္ဒနာဆက်ပြောတယ်အခုပြောတဲ့စရဏတရား25ပါးနဲ့ပြည့်စုံရင်တဲ့အပု္ပ္ပန္ဒတာယသမဏဂတော အပု္ပ္ပန္ဒဆိုတာပု္ပ္ပန္ဒဆိုတာပုတိအန္ဒနော်ပုတိအန္ဒကိုပြောင်းထားတဲ့စကားလုံးအန္ဒဆိုတာကျဲဥငှဲ့ဥပုတိဆိုတာပုတ်သွားတာအမပုတ်ဘူးမပုတ်တဲ့ကျဲဥငှဲ့ဥနဲ့ပြည့်စုံတဲ့မျိုးဖြစ်သွားတယ်တဲ့ဘာဖြစ်လဲဘဘောအပိနိဗ္ဗိဒယအသိဉာဏ်အနေနဲ့ပေါက်ထွက်ဖို့သိကြပြီဘဘောအနုတ္တရာအနုတ္တရတယောဂခေမတအဓိကမှာရတယ်ဘဘောတံဘောဓာယ သစ္စာလေးပါးကိုသိဖို့သိကြသွားပြီဘိုင်ဘယ်အနုတ္တရတယောဂခိမတ္တအမြင့်ဆုံးယောဂကုံရာအရတ္တဖို့ရဖို့သိကြသွားပြီမပုတ်တဲ့ကျက်ဥလေးဟာမိခင်ကျမကြီးကမမှန်ဝိုးပေးလာတဲ့ကျက်ကျက်ဥလေးဟာပေါက်ဖို့သိကြသွားပြီရှင်းလာပြီးတဲ့နောက်ချက်ကလေးတွေပေါက်တော့မှာပဲသိကြသွားပြီအဲ့ဒါလိုပဲဒီပုဂ္ဂိုလ်ဟာဒီအဆင့်ရောက်သွားပြီဆိုရင်တော့ မပုတ်တဲ့ကြက်ဥတဲကကြက်ကလေးလိုပဲသေချာပေါက်ယဟနာဖြစ်မယ်လို့ပြောတာသေချာပေါက်အရတမဲ့တရားတို့တရားမြတ်ကိုသေချာပေါက်ရမယ်ဒီအစဉ်တိုင်းသွားဒီကျင့်စဉ်နေကျင့်ဒီချင်းနေရှင်အဲ့လိုမျိုးဖြစ်လာမယ်တဲ့ဒါရှင်အနန္ဒာကဒီတိုင်းပဲသီလနဲ့ပြည့်စုံမယ်အိန္ဒြေကိုဒီနဲ့ပတ်သက်ပြီးတော့လုံခြုံထိမ့်သိမ့်မယ် စာအာဟာရနဲ့ပတ်သက်ပြီးအတိုင်းအတာသိတဲ့ပညာရှိမယ်နိုးနိုးတက်ကြစွာနိုးနိုးကြစွာကျင့်ကြံကြိုးကိုအထုံးမယ်သူတော်ကောင်းတရား9ပါးနဲ့ပြည့်စုံမယ်ဇန်၄မျိုးကို အလိုရှိတိုင်းအလိုရှိတဲ့အချိန်မှာအလွယ်တကူရနိုင်မယ်ဆိုဒီရည်ချင်းစရဏတရား15ပါးနဲ့ပြည့်စုံပြီဆိုလို့ရှိရင်တော့မပုတ်တော့ဘူးတဲ့မပုတ်တဲ့ကျဲဥလို့ဖြစ်သွားပြီ သေကြပြီပေါက်တော့မယ်အချိန်ပဲလို့တော့တယ်လို့ဆိုလို့တရားဥတရားမြတ်ရတော့မှသေကြပြီအချိန်ပဲလို့တော့တယ်အချိန်ပြည့်လာတာနဲ့တပြိုင်နက်ကျက်ဥကအကောင်လေးပေါက်လာသလိုပဲအကောင်ပေါက်လာတာဟာအပြင်ဘက်ကလင်းအောင်နေတွေ့တာပဲဥကုံကိုခွဲထုတ်လိုက်တာအဝိဇ္ဇာတိဟူသောဥကုံကြီးခွဲပြီးတော့ပရမသုံးပေါက်လာတယ်ကျက်မြတ်စွာဘုရားသူ့ကိုယ်သူပြောတဲ့အခါမှာလည်းဒါပဲ ဒီကျုပ်နဲ့ဥပမာပြောတာဒါလူတွေနားလဲတဲ့ဟာတဲ့အဝိဇ္ဇာဆိုတဲ့ဥပုံကို ဖောက်ပြီးသူပထမဆုံးထွက်လာတာဒါကြောင့်မို့သူကအကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်သူတို့ဆိုလို့တယ်နော်နှုတ်ဖို့ဆိုရင်သူ့ရဲ့အသက်ကြီးတဲ့အဖိုးအဖွားတွေအနေငါရှိခိုးလို့ပြောနေမှာဆိုဖះမို့ငါအကြီးဆုံးဘာလို့လို့ဆိုကြံတဲ့လူတွေကအဝိဇ္ဇာဆိုတဲ့ဥကုန်တွေကပေါက်ကြသေးဘူးလေမပေါက်သေးဘူးကျက်ဥအဆင်ပဲရှိသေးတယ်ရသော်ဗျာအဲ့ဒါကျက်ဥဖောက်ပြီးထွက်လာခဲ့ပြီ ပထမဆုံးပေါက်တဲ့ကြက်ဖြစ်နေအဲ့တော့ဘုရားကိုကြက်နဲ့နှိုင်းတယ်လို့လဲထင်းနေကြအောင်ပဲဘုရားကိုယ်တိုင်ပြောတဲ့ဥပမာစကားနော်အဲ့ဒါလိုပဲဒါကြောင့်မို့လောကမှာငါအကြီးဆုံးဖြစ်တယ်လို့သူတို့ဆိုတာအဲ့လိုပေါက်ထွက်လာတယ်အဲ့တော့ဒီတေခပฏิပဒတရားမှာရှင်အနန္ဒမထေရမြတ်ကအခုလိုရှင်းလင်းပြီးတော့ဟောကြားတယ်ဒါဟာတေချာဘောဖြစ်သွားပြီစရဏတရား35ပါအဲ့ဒီမှာသရုဒ္ဒဇံကိုအခြေခံပြီးတော့အတိတ်ကိုသိတဲ့ ပုပ္ပေနိဝသနုတ္တိဝိစာနောက်ပြီးတော့ခြားကွယ်နေတဲ့အရာဖုံးကွယ်နေတဲ့လူတွေရဲ့တမ္မာမျက်စိနဲ့မမြင်နိုင်တာကိုမြင်တဲ့ဒေဝစကုဝိစာအဲ့ဒါကြတော့ဝိစာပါနောက်တစ်ခါဒီသရုဒ္ဓဇံကိုပဲအခြေခံပြီးတော့ဝိပဿနာကူးတယ်ဒါရီကတော့အခုကထိအောင်ဝိပဿနာကိုမပြောသေးတာအဲ့မှာဝိပဿနာကူးတယ်ဆိုဘယ်လိုကူးတာတော့ စရုဒ္ဒဇံတမာရီရလာလို့ရှင်အဲစရုဒ္ဒဇံထဲမှာပါတဲ့ဆံအင်္ဂါတရားတွေကဘာတွေဆိုဆိုဥပိ္ပခာနဲ့ဧကကတအဲ့ဒီဥပိ္ပခာဧကကတနဲ့ရှင်တဲ့စိတ်အဲ့ဒီသဘာဝတရားတွေကိုသဘာဝအတိုင်းဟုတ်လားရှုမြင်သုံးသပ်လိုက်လို့ရှင်သူကဝိပဿနာလမ်းကြောင်းဖြစ်သွားတာဒီဇံရဲ့အာယုံကပညာအာယုံတစ်ခုဖြစ်တယ်အဲ့ဒီဇံကိုပညာကိုအာယုံပြုပြီးဖြစ်နေတဲ့ဒီစရုဒ္ဒဇံကိုပဲ ဝိပဿနာရှုလိုက်လို့ရှိရင်တရားရှုလိုက်လို့ရှိရင်ဝိပဿနာညာဆင်းစဉ်ဖြစ်ပြီးတော့အာတဝခယဝိဇ္ဇာဆိုတာရသွားတယ်အဲ့ဒါကြတော့တမထာချင်းစဉ်မဟုတ်တော့ဝိပဿနာချင်းစဉ်နဲ့ရတယ်ပုပ္ပိနိဝန္တဒိဗ္ဗစက္ခုဒီနှစ်ခုကတမထာချင်းစဉ်နဲ့ရတယ်အာတဝခယဝိဇ္ဇာဆိုတာကြတော့ဝိပဿနာချင်းစဉ်ကြားထဲမှာရှိတယ်ဝိပဿနာချင်းစဉ်နဲ့ရတယ်အလုံးပုဋ္ဌိအာဆိုတဲ့ဝိဇ္ဇာ၃ပါး ဝိဇ္ဇာသုံးပါးရသွားပြီဒါလောကကြီးမှာ ပြည့်ပြည့်စုံတဲ့ပုဂ္ဂိုလ်အမြင့်မြတ်ဆုံးပုဂ္ဂိုလ်ဖြစ်တယ်ဝိဇ္ဇာသုံးစရဏတရား15ပါးဝိဇ္ဇာ13ပါးနဲ့ပြည့်စုံလို့ပြည့်ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဒါဟာလောကမှာအမြတ်ဆုံးပုဂ္ဂိုလ်ဖြစ်တယ်ဒီလူသားတွေအတိုင်းဝိုင်းမှာရောနတ်တွေရဲ့အတိုင်းဝိုင်းမှာရောဒီဝိဇ္ဇာစရဏနဲ့ပြည့်စုံတဲ့ဟာအမြတ်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ရှင်အနန္ဒမထေရမြတ်က နောက်ဆုံးဤကုံချုပ်ပြီးတော့ဒီတရားကိုခေါ်ကြတာဖြစ်ပါတယ်မြတ်စွာဘုရားသခင်ကိုရောမြတ်ကအလုံးရှန္ဒနာရဲ့ဟောပြောချက်ကိုမင်္ဂနဲ့ဆိုပြီးခွင့်ပြုတော်မူတယ်အလုံးသောကပိလုမြို့မှာတရားနာပရိသတ်တွေတန်ထာကာရမှာတရားနဲ့နားနေကြတဲ့ပုဂ္ဂိုလ်တွေကလည်းအားလုံးဝမြောက်ဝါသာဖြစ်ကြတယ်လို့ဆိုပြီးတော့ဒီတုတ်တန်ကိုဒီကုံချုပ်ထားတာဖြစ်ပါတယ် တရားချက်ခင်သူတော်တဲ့ပြိဿပေါင်းတို့ဘုရားမြတ်စွာရဲ့တိကျသေးကြတဲ့သေခပတိဝရာချင့်စဉ်ဟာဘယ်ခါပဲဖြစ်ဖြစ်မှန်ကန်တဲ့လမ်းကြောင်းဖြစ်သည့်အတွက်ကြောင့်ဘုန်းကြီးတို့တွေနိဗ္ဗာန်ကိုသွားခြင်းရင်တရားတို့တရားမြတ်ရခြင်းဒီလမ်းကြောင်းတိုင်းသွားမယ်ဆိုတာဒီလမ်းကြီးကဖြူးနေတဲ့ highway ကြီးလို့ဖြစ်နေနော်လမ်းမှားစရာအကြောင်းရှိဘူးဒီတိုင်းသွားမှာ ဒီတိုင်းမသွားပဲဟိုကွေ့ဒီကွေ့ကွေ့ရင်တော့အဲ့ဒါလမ်းမှသွားနိုင်တယ်အဲ့တော့ဒီလမ်းကြောင်းတိုင်းတို့တွေကျင့်ကြံကြိုးကိုအထောက်ကြရမှာဖြစ်တယ်လို့ကိုစီကိုစီမှတ်သားတာယူပြီးနိဗ္ဗာန်စခန်းပေါက်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း